သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ဒုရလသန်14ရက်2022ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္လာနေ့၌အွန်လိုင်းမှာဟောကြားအပ်တော်မြတ်ဗုဒ္ဓ၏အနတ်အနတ်မတက်ကထေသနာအပိုင်းလေးတရားဒေသနာတော် ပတေကဒေသနာအပိုင်း3တရားဒေသနာတော်ဒီကနေ့ပုဂ္ဂလတုတ်ကနေစတင်ပြီးတော့ဟောကြားမှာဖြစ်ပါတယ်ဒီတုတ်တန်ကတော့မြတ်စွာဘုရားရာဇဂြိုမြို့အနီးက Facebook တောင်မှာသတင်းသုံးနေတဲ့အချိန်ရဟန်းတော်တွေကိုဟောကြားတာဖြစ်ပါတယ်ရှေ့ကဟောခဲ့တဲ့သုတ်တွေလိုပဲအနမတေကောယံဘိက္ခွေတန်တာရောဒီစကလုံးကစပြီးတော့ဟောတာယန္တု စင်စဲမပြတ်ခန္ဓာရဏတတုရဲ့လေပတ်ဖြစ်ခြင်းလို့ဆိုတဲ့ဤတန်တရားဟာနောက်ကြောင်းပြန်၍ရှာပွေတော်လဲအစကိုသိနိုင်ခြင်းမရှိဘူးအဝိဇ္ဇာနိဗ္ဗာန်အဖြစ်ပိတ်ဆို့ပြီး တဏတန်ရောစင်ကျူးနှောင်ဖွဲ့ထားတဲ့သရဝရီဟာဤဘဝမှာထိုးဘဝထိုးဘဝမှာဤဘဝကျင်းဒီပြေးသွားနေရတဲ့ကျင်းဒီပြေးသွားရခြင်းရဲ့ရှေ့ပိုင်းအစဆိုတာမသိနိုင်ဘူးဒီစကားစချပြီးတော့မြတ်စွာဘုရားက ဒီသုတ်တံမှာဧကပုဂ္ဂလတဘိက္ခွေကပ္ပံတန္တာဝတောတန္တရတောတိယဧဝံမဟာအဋ္ဌိကင်္ဂလောအဋ္ဌိပုံသောအဋ္ဌိရာတောယထာယံဝေပုံလောပပတောလို့ကိစ္စကုတ်တောင်ကနေပြီးတော့လှမ်းကြည့်လိုက်လို့ရှိရင်မြောက်ဘက်မှာ ဝေပုံလတောင်ဆိုတာရှိတယ်ပရမယယရဏရှိတယ်ဆိုတဲ့ဝိတုရဇမှာပါတဲ့ဝေပုံလတောင်အမှားတွေကတော့ဝေပူတောင်လို့လည်းခေါ်ကြတယ်ပေါ့အဲ့ဒီဝေပုံလတောင်ကိုကြည့်ပြီးတော့မြတ်စွာဘုရားတန်တရားဟာအလွန်ချားနေသည့်အတွက်ကြောင့် ပုဂ္ဂိုလ်တူတယောက်ဟာတကဘာမှာအယိုးရှိတဲ့တရဝဖြစ်ပြီးတော့သိဆုံးသွားရလို့သူ့ရဲ့အယိုးပုံကိုမပြောက်ပြက်အောင်ထိမ့်သိမ့်ပြီးတော့စုဆောင်ထားမဲ့ဆိုလို့ရှိရင်အဲ့ဒီအယိုးပုံဟာဝေပုံလားတောက်ကြီးလောက်ရှိနိုင်တယ်လို့ လို့ပြောတာနော်အယိုးရှိတဲ့တရဝဖြစ်ပြီးတော့တက္ကပမှာဘယ်လောက်ကြာရဲဆိုတာလူတယောက်ရဲ့အယိုးဘုံကြီးဟာဝေဘုံလားတောင်ကြီးလောက်ရှိနိုင်တယ်ဒါအရေးအယိုးရှိတဲ့တရဝဖြစ်တဲ့အခါမှာပြောတာအယိုးမရှိတဲ့တရဝတွေကလည်းအများကြီးပဲအယိုးရှိတဲ့တရဝလည်းပဲစင်ကြီးတွေတို့ အမှန်တန်ကြီးမားတဲ့ရှည်တွေကဝေလာငါကြီးတွေတို့အဲ့ဒီသရဝါကြီးတွေကိုမဆိုလိုပဲနဲ့လူဖြစ်လာပြီးတော့လူဘဝမှာပဲတကဘာမှာလူဘဝမှာသေဆုံးလို့အကျဉ်းချင်းသေရလို့ထိုသေဆုံးသူရဲ့အယိုးတွေကို မပြောင်းမပြက်အောင်စောက်ရှောက်ထားမယ်စုပုံထားမယ်ဆိုလို့ရှိရင်အဲ့ဒီအယိုးပုံဟာဝေဘုံလားတောင်ကြီးလောက်မြင်နိုင်တယ်တဲ့အဲ့ဒါဟောတာနော်ဘာဖြစ်လို့တော့ဆိုတော့အနာမတေကောယံဘိက္ခွေတန်တာရော တန်တရားဟာအစကိုမသိနိုင်လောက်အောင်ရှေ့ကြသောကြောင့်ပဲဖြစ်တယ်လို့အဲ့တော့တန်တရားရှေ့တာကိုဖွင့်ဆိုပြီးတော့ရှင်းလင်းပြတဲ့သုတ်တန်လေးကြီးပဲဒါတဲ့ဘလောက်ကြတယ်တကဘာတကဘာမှာဘလောက်ကြတယ်တန်တရားဆိုတာကဘာပေါင်းမြောင်များစွာတကဘာမှာ ဖြစ်တဲ့တန်တရားတောင်မှပဲကဘာပေါင်းများစွာမဟုတ်တကဘာထဲမှာဖြစ်တဲ့ အယိုးရှိတဲ့တတ္တဝါရဲ့ဘဝမှာတောင်မှပဲမပြောက်ပြက်အောင်စူးစောင်းထားနိုင်မယ်ဆိုလို့ရှိရင်အဲ့ဒီအယိုးဘုံကြီးကဝေဘုံနာတောင်လောက်မြင့်နိုင်တယ်လို့ဒီလိုဟောတာဖြစ်တယ်အဲ့တော့ဒီအနမတကဒေသနာရဲ့အဓိကဥတီချက်ကတော့သင်္ခါရတရားတွေပုံမှာညှင်းငွေဖို့တွေ့တာမှုကင်းမှုဒါကိုဟောတာပဲဖြစ် ဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးအပေါ်မှာတွေ့တာမှုတွေပျောက်ကဲမှုပဲဟောတာပဲဖြစ်တယ်အဲ့တော့ဗုဒ္ဓရဲ့အစင့်မြင့်ဆုံးဒေသနာဟာဘယ်အရာကိုမှ မတွေ့မှဘယ်အရာကိုမှလိုချင်တာမရှိမှ အစဉ်အမြင့်ဆုံးတရားတွေကိုရရှိမှာဖြစ်တယ်။ဒါကြောင့်မို့မတွေ့တာမှုကအမတမအရေးကြီးတယ်။မတွေ့တာမှုအတွက်ကဘာလို့အတုံးဆိုအနတ္တလက္ခဏာတုတ်ကိုကြည့်မယ်ဆိုရင်ရှုဝိရဏသေညာသင်္ခါရလို့ဆိုတဲ့သင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးသင်္ခါရတရားတွေကိုနေတ္တမမ ငါဟာလည်းမဟုတ်ဘူးနေသောဟမတမိငါဖြစ်ခြင်းလည်းမဟုတ်ဘူးနမေသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးဆိုတဲ့တဏှာမြင်မာနအမြင်ဒိဋ္ဌိအမြင်ဖယ်ရှားပြစ်တဲ့ဝိပဿနာဉာဏ်အမြင်တဏှာရဲ့အမြင်ကိုညှင်းဆိုတာနေတ္တမမဆို တဏှာရဲ့အမြင်ကအေတံမမငါဟာလို့မြင်တယ်အဲ့ဒီငါဟာဆိုတဲ့တဏှာရဲ့အမြင်ကိုညှင်းဆိုလိုက်တဲ့အခါကျတော့အေတံမမငါဟာမဟုတ်ဘူးမာနရဲ့အမြင်ကိုညှင်းဆိုလိုက်တဲ့အခါမှာနေသောဟာမတမိငါဖြစ်တာမဟုတ်ဘူးဒိဋ္ဌိရဲ့အမြင်ကိုညှင်းဆိုလိုက်တဲ့အခါမှာနမိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူးလို့ မှားယွင်းနေတဲ့အမြင်၃ရပ်ကိုဝိပဿနာဉာဏ်အမြင်ဖြင့်ညင်းဆိုနိုင်မှညင်းဆိုနိုင်တဲ့အသိဉာဏ်ကိုရမှရူပသမိပိနိဗ္ဗိနတိရုပ်ပေါ်မှာလည်းပဲညီငွေလာတယ်ဝေဒနာယပိနိဗ္ဗိနတိဝေဒနာပေါ်မှာလည်းညီငွေလာတယ် တင်ညာယပိနေဝိနတိတင်ညာဘောမှာလည်းညီငွေတယ်သင်္ခါရေသူပိနေဝိနတိသင်္ခါရတွေဘောမှာလည်းပဲညီငွေတယ်ဝိညာဏသမိပိနေဝိနတိဝိညာဉ်ဘောမှာလည်းညီငွေတယ်ဆိုရာခန္ဓာ၅ပါးဘောမှာအဲ့ဒီကြမှာတွေ့တာမှုကင်းပြတ်သွားမယ်လို့ဆိုတဏမာနဒိဋ္ဌိတို့ကိုဖယ်ရှားလိုက်မှအဲ့တော့ဘာနဲ့ဖယ်ရှားရုံဆိုတော့ သမ္မပညာယတထပံဆိုဝိပဿနာပညာနဲ့ညင်းဆိုဖယ်ရှားပြီးမဲ့ပညာရတဲ့အခါမှာတဏမာနဒိဋ္ဌိဆိုတာပြောင်းနိုင်တာဝိပဿနာပညာကိုရအောင်အားထုတ်လို့ရှိရင်ထိုဝိပဿနာပညာရဲ့အစွမ်းနဲ့ထပ်ဆင့်ပြီးတော့ပွင့်ထွန်းပေါ်ပေါက်လာတဲ့မဲ့ညာမဲ့ညာဆိုတာကတော့သင်ယူရတာတော့မဟုတ်ဘူးလောက်ယူရတာလည်းမဟုတ်ဘူး လုံးယူရတော့ဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်ကတော့ကျင့်ယူရမှာဖြစ်တယ်ဒီအမြင်လေးမြင်နိုင်ဖို့ကြိုးစားရမှာဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကအဲ့ဒီဉာဏ်အမြင်လေးတိုးတက်အောင်လို့ဆိုပြီးတော့အနတ္တလက္ခဏာသုံးပါးပစ္စဝကိဟန်တွေကိုတစ်ခုချင်းမေးတာရုပ်ဟာအိသလားအိသလားဆိုတာတွေကိုတစ်ခုချင်းမေးပြီးတော့အသိဉာဏ်ရင့်ကျက်အောင်လုပ်တာ အဲ့ဒီရင့်ကျက်အောင်လုပ်ရမယ့်အသိဉာဏ်ဝိပဿနာဉာဏ်သာဖြစ်တယ်ဝိပဿနာဉာဏ်ရင့်တန်လို့အထွတ်ထိပ်ရောက်သွားလို့ရှိရင်တော့မဲ့ဉာဏ်ဆိုတာပေါ်လာမှာအဲ့တော့မဲ့ဉာဏ်ကလှုပ်ရွတဲ့ဉာဏ်မဟုတ်ဘူးအတိတ်မင့်လို့ခေါ်တယ်ဆက်ရောက်ရတဲ့ဉာဏ်သာဖြစ်တယ်ပေါ့လှုပ်ရမှာဝိပဿနာဉာဏ်လို့ဆိုတယ်ဝိပဿနာဉာဏ်နဲ့အမှန်မြင်ရကနေပြီးတော့မဲ့ဉာဏ်ပေါ်လာတဲ့အခါမှာခုနက မမယွင်းမြင်တတ်တဲ့တဏမာနဒိဋ္ဌိတို့ဖယ်ရှားပြစ်လိုက်တဲ့အခါမှာအမှန်တရားကိုတွေ့ရှိသွားတာပဲဖြစ်တယ်ပေါ့။ဒါကြောင့်မို့ဝိပဿနာဉာဏ်ရဲ့အထောက်အကူဖြစ်ဖို့အနာမတေကဒေသနာတော်ကိုဟောတယ်လို့ဆိုလို့ရှိရင်ရတယ်ပေါ့။ဆိုနိုင်တယ်ပေါ့။ဒီကုန်းချုပ်မှာဆိုရင်မြတ်စွာဘုရား အလံနိဗ္ဗိန္ဓိတုံအလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္ဓိတုံဆိုတာဒါဝိပဿနာဉာဏ်ဖြစ်တာကိုပြောတာအလံဝိရစီတုံဆိုတာမဉဏ်ဖြစ်တာကိုပြောတာအလံဝိမု க்ஷி တုံဆိုတာဖိုဉဏ်ဖြစ်တာကိုပြောတာအဲ့တော့တွေ့တော့ညီငွေမှုကအဓိကဖြစ်လာတယ်သင်္ခါရတရားတွေပေါ်မှာညီငွေရမယ် ညင်ွေတဲ့ဝိပဿနာဉာဏ်ဖြစ်မှတွေ့တာမှုကိုကင်းလာမယ်တွေ့တာမှုကင်းမှလွတ်မြောက်မယ်အဲ့ဒီအစဉ်နဲ့မြတ်စွာဘုရားမဉဏ်ဖွဉဏ်ထိအောင်ဟောတာဖြစ်တယ်မြတ်စွာဘုရားရဲ့တရားတော်တွေဟာအခြေခံနေစပြီးတော့နောက်ဆုံးမှာအရတ္တဖို့ဆိုင်ထိအောင်ဟောတာတွေကြီးပဲအကုန်လုံးလူတွေကမလိုက်နိုင်တော့ မြတ်စွာဘုရားဟောလိုက်တာအဆုံးဆိုရင်အရတ္တဖို့ရနိဗ္ဗာန်ထိဆိုတဲ့အဲ့ဒီလမ်းဆုံးထိပို့တာပဲအကုန်လုံးဟာထိလမ်းကြောင်းကနေသွားရမှာလမ်းဆုံးထိပဲရောက်တယ်သို့တော့ပုရုဇဉ်တွေကလမ်းဆုံးထိအောင်မလိုက်နိုင်ဘူးအစကနေပြီးတော့နောက်ပြန်လှည့်ခြင်းလှည့်သွားတယ်သို့မဟုတ်ရှက်တန့်ခြင်းရပ်တန့်သွားတယ်ရှေ့ထိအောင်မလိုက်နိုင်ကြဘူးပေါ့ရှေ့ဆက်သွားရမယ့်ခရီးကို မျောကြည့်ပြီးတော့နောက်ပြန်လှည့်သွားကြတာတွေကလည်းရှိတယ်ရှေ့ဆက်မတိုးတာလည်းရှိတယ်နောက်မဆုတ်တော့ရှေ့မတိုးတာတွေလည်းရှိတယ်အဲ့တော့ဒီနမတေကဒေသနာတွေကရတ္တဝေရတ္တဖို့ဆိုတဲ့လမ်းဆုံးပန်းနိုင်ထီအောင်ရှင်ညွှန်းပြီးတော့ဟောကြားတာဖြစ်တယ်လို့မှတ်ရမှာ အရတ္တဖလပရိယောသနံပကဝတောသာသနံမြတ်စွာဘုရားရဲ့အဆုံးအမဟာအရတ္တဖို့ဆိုတဲ့လမ်းဆုံးပန်းတိုင်ပို့ဆောင်တာပဲဖြစ်တယ်ဆိုတဲ့တကားဟာအလောင်းကိုမှန်ကန်တယ်ပေါ့ဒါဗုဒ္ဓဘာသာတို့လမ်းဆုံးပန်းတိုင်ရှိတယ်တခြားဘာသာတွေလည်းသူတို့လမ်းဆုံးပန်းနိုင် ရှိကြတာပဲတကယ်ဆုံးသလားတကယ်မဆုံးဘူးလားဆိုတာတော့ အဲ့ဒါကပြဿနာပေါ့မဆုံးမနဲ့ဆုံးတယ်ထင်လို့ရှိရင်လည်းပြန်လှည့်နေဦးမှာပဲတော့မြတ်စွာဘုရားရဲ့တရားတော်တွေကတော့လမ်းဆုံးမနိုင်ကို ရောက်လို့ရှောက်သွားတဲ့လူဟာပြန်လှည့်တယ်ဆိုတာထုံးစံမရှိဘူးပြန်လည်းမလှည့်တော့ဘူးပေါ့နော်အဲ့တော့ဒီအနဗတ္တကဒေသနာတွေကပုဂ္ဂလသုတ်တံမှာ အယိုးရှိတဲ့သရဝဖြစ်လို့အကြိမ်ကြိမ်သိရတဲ့အခါမှာသူ့ရဲ့အယိုးတွေကိုစုဆောင်းတာပြီးစုသမျှတွေလည်းမပြောက်ဘူးရှိနေတယ်ဆိုလို့ရှိရင်တဲ့အဲ့ဒီအယိုးပုံဟာ ဝေပုံလားတောင်ကြီးလောက်ရှိနိုင်တယ်လို့ရသဗျာကနာဝတကဒေသနာနဲ့ဝိပဿဝိပဿနာဉာဏ်ရဲ့အထောက်အကူဖြစ်ဖို့ရတဲ့ဒါဟောတာ အဲ့တော့ဝိပဿနာဆိုတာ right thought ပဲစဉ်းစားရမှာဖြစ်တယ်။အိုးတရားအထုတ်ရင်မတွေးရဘူးဆိုတာမတွေးသင့်တဲ့ဟာတွေရှိတယ်လေ။အိမ်အကြောင်းလည်းမတွေးနဲ့။ကာမဂုဏ်အာယုံအကြောင်းတွေလည်းမတွေးနဲ့။တခြားတွေမတွေးဖို့ပြောတာ။တရားနဲ့ပတ်သက်ရင်တော့တွေးရမှာပေါ့။ မတွေးလို့ပဲသိမလဲမမြဲဘူးဆိုတာတွေးကြည့်ရမှာပဲတွေးမှပဲအမြဲတာကိုသိမှာလေဒါကြောင့်မို့သမ္မာသင်္ကပ္ပလို့ဟောတာဒါအလကားဟောတာမဟုတ်ဘူး right thought နေနဲ့မင်္ဂန်နဲ့တွေးတောမှုရှိမှသမ္မာဒိဋ္ဌိဆိုတဲ့မင်္ဂန်နဲ့အမြင်ရှိနိုင်တယ်ပေါ့တွေးတောမှုကအရေးကြီးတယ်လို့သူတို့ဆိုလို့ဒါတွေးတောဖို့အတွက်ဟောတာဒါတွေကနော် အဲ့တော့ဒီလောက်ထိအောင်တန်တရာကြီးကရှိသလားတကဘာတည်းမဲ့သူတယောက်ရဲ့ရိုးပုံဟာဝေပုံလားတောင်ကြီးလောက်ရှိတယ်ဆိုလို့ရှိရင်ကဘာတသိန်းဆိုရင်စကြဝဠာတစ်ခုလုံးတော့ပြည့်သွားမလားမသိဘူးเนาะအဲ့တော့ဘဝကောင်းဘလုံးများတယ်ဆိုတာကိုသိဖို့မြတ်စွာဘုရားဟောတာအဲ့လိုဟောပြီးတဲ့နောက်မှာမြတ်စွာဘုရား ဂါထာပန္ဒလို့ခေါ်တယ်ခုခေတ်လို့ပြောရင်တော့ကြပြာနဲ့ပေါ့မှတ်သားလောက်အောင်ကြပြာလေးနဲ့ထပ်ဆင့်ပြီးတော့ဟောထားတယ်တဲ့ဣဒမောစဘဂဝါအခုတရားကိုဟောပြီးဣဒဝတ္တဝနာသူကတောကောင်းသောစကားကိုဆိုတော်မူတဲ့မြတ်စွာဘုရားဒီတရားတွေကိုဟောပြီးတဲ့နောက်အထပရံဣဒရောစတတ္ထာ နတ်လူတို့ကိုဆုံးမတော်မူတဲ့မြတ်စွာဘုရားဟာဒီကာထာပရကဗျာပုဂ္ဂိုလ်လည်းပဲထပ်ဆင့်ပြီးတော့ဟောပေးပါတယ်အနှစ်ချုပ်ကလေးထပ်ပြီးတော့ဟောတာအဲ့ဒါဘာလို့ဆိုဧကတိကေနကပေနပုဂ္ဂလတ္ထိသင်္စယောတိယပဝဒသမောရာတိဣတိဥဒ္ဒမဟေတိနာ တကဝါအတွင်းမှာအကြိမ်ကြိမ်သေဆုံးရတဲ့ပုဂ္ဂိုလ်ရဲ့အယိုးတွေကိုစုဆောင်းထားမယ်ဆိုလို့ရှိရင်ဝေဘုံလားတော်ကြီးလောက်အယိုးဘုံကြီးကမြင်နိုင်တယ်လို့မြတ်စွာဘုရားကပွင့်လင်းမြင်တော့ဟောကြားပါတယ်သောခောပနာယံအခါတော်ဝေဘုံတော်ပပတောမဟာ မြတ်စွာဘုရားညွှန်ပြပြီးတော့ဟောတဲ့တောင်ကဝေဘုံလတောင်ပါတဲ့ဥတ္တရောခိစ္စကုတတမကရဏံခိရိပစီမကရတိုင်းကခိရိပစ္စမြို့လို့ခေါ်တဲ့ရာဇဂျူမြို့အနီးမှာရှိတဲ့ခိစ္စကုတ်တောင်ရဲ့မြောက်ဘက်မှာရှိပါတယ်ရတောသအရိယသစ္စာနာသမ္မပညာယပတ္တတိ တကယ်ကိုအရိယသူတော်စင်တွေရဲ့သစ္စာတရားကိုမှန်ကန်တဲ့ဉာဏ်ဖြင့်သိမြင်တဲ့အခါမှာအရေးကြီးဆုံးကအရိယာတွေပြောတဲ့အမှန်တရားသို့မဟုတ်လူကိုအရိယာဖြစ်ရောက်စေတတ်တဲ့အမှန်တရားအရိယသစ္စာဆိုတာ အရိယာအဖြစ်ကိုရောက်စေနိုင်တဲ့အမှန်တရားသို့မဟုတ်အရိယာပုဂ္ဂိုလ်မြတ်တို့ရဲ့အမှန်တရားအမှန်တရားဆိုတာသူကလည်းအမှန်တရားကိုကလည်းအမှန်တရားလောကမှာအမှန်တရားလို့ပြောတာတွေကများတယ်လေဒါကြောင့်မလို့အရိယာဆိုတဲ့ဝိသေသနာပုတ်ထည့်ထားတာမြတ်စွာဘုရားဟောတဲ့သစ္စာ၄ပါးကိုအရိယသစ္စာလို့ခေါ်တယ်တခြားမှန်တရားတွေကိုပြောတာမဟုတ်ဘူးအရိယသစ္စာလို့ခေါ်တယ် အဲ့ဒီအရိယသစ္စာရဲ့အတိပ္ပယ်ကိုဖွင့်ဆိုတဲ့အခါမှာအရိယတို့ရဲ့သစ္စာသို့မဟုတ်အရိယဖြစ်ကိုရောက်စေနိုင်တဲ့သစ္စာလို့သူတို့ဆိုလို့တယ်ပေါ့ဒါကိုသိရင်အရိယဖြစ်ရမယ်ဒီသစ္စာကိုအမှန်သိရင်အရိယဖြစ်ရမယ်အဲ့တော့အရိယဖြစ်ကိုရောက်စေနိုင်တဲ့သစ္စာတဲ့အဲ့ဒီသစ္စာတွေကိုမင်္ဂနဲ့ဉာဏ်နဲ့တမ္မပညာရ ။ဉာဏ်ကလည်းမှန်ကန်တဲ့ဉာဏ်နဲ့ဖြစ်ဖို့လိုတယ်။ဉာဏ်လို့ဆိုပေမဲ့လို့မမယွင်ဖြစ်နေတဲ့ဉာဏ်အတုလို့ပြောခြင်းပြောမှာပေါ့။ပညာကတော့အတုဆိုတာမယွင်ဆိုတာသိနေတဲ့အတိကိုမိစ္ဆာညာနာလို့လည်းသုံးတယ်ပေါ့။ဒါပေမဲ့ဒီဉာဏ်ကိုပြောတာတော့မဟုတ်ဘူး။လှည့်စားခန္ဓာရတဲ့အတိကိုပြောတာ ဘုရားဘာသာမှာပညာဆိုလို့ရှိရင်ကွယ်ကွယ်ပြပြသိတယ်တကယ်မှန်ကန်တဲ့အသိကိုသာလင်းပညာလို့ခေါ်တာဖြစ်တယ်မိစ္ဆာညာနာဆိုတာအကုသိုလ်စိတ်မောဟရဲ့တတိကိုပဲခေါ်တယ်တကယ်သိတာမဟုတ်ဘူးအဲ့ဒါအမှားသိသူလည်းသိဆိုတာပါသိအတွက်ကြောင့်ဒီပညာနဲ့သိတာမဟုတ်ဘူးအမှားသိလို့ပြောတာပေါ့အဲ့တော့မှန်ကန်တဲ့ပညာနဲ့ ရှုမြင်နိုင်ရမယ်တဲ့အဲ့တော့အရိယာတွေရဲ့သစ္စာသို့မဟုတ်အရိယာဖြစ်ကိုဖော်ဆောင်ပေးတဲ့သစ္စာဆိုတာဘာတော့ဒုက္ခံနံပါတ်1ကဒုက္ခဒုက္ခဆိုတာဒီနေရာမှာအတိပဲဆင်းရဲခြင်းလို့ဘာသာပြန်ကြပြီမဲ့လို့ သစ္စာလေးပါးမှာဒုက္ခကဆင်းရဲခြင်းလို့ဆိုလိုတာမဟုတ်ဘူးဆိုတာသတိထားဝိသုဒ္ဓိမေထကရာမှာ ရှင်းပြထားတာကိုပြောရမယ်ဆိုရင်စကလုံးကတော့ဒုက္ခပဲတခြားနေရာဝေဒနာနဲ့ပတ်သက်ပြီးပြောလို့ရှင်ဒုက္ခဆိုတာနှိစ္စတတ်တယ်သို့မဟုတ်ခံရခက်တယ် ဒုခဲခဲရင်ခခံစားရတယ်ခဲခဲရင်ခံစားရတယ်ချမ်းသာကိုတူးဖြူပြစ်တတ်တယ်ချမ်းသာကိုဖြည့်ဆည်းပြစ်တတ်တဲ့ခံစားမှုတွေကိုဒုက္ခလို့ခေါ်တယ်ဝေဒနာနဲ့ပတ်သက်ပြီးခေါ်တဲ့ဟာဒီနေရာမှာဒုက္ခသစ္စာဆိုတာဝေဒနာကိုပြောတာမဟုတ်ဘူးဝေဒနာကိုပြောတာမဟုတ်သည့်အတွက်ကြောင့်ဆင်းရဲခြင်းလို့ဘာသာပြန်မဲ့ဆိုလို့ရှိရင်အတိပ္ပယ်ကမှန်ကန်မှုမရှိနိုင်ဘူးပေါ့ တွဲသွားနိုင်သေးတယ်ပေါ့နော်သစ္စာလေးပါးမှာပါတဲ့ဒုက္ခကိုဆင်းရဲခြင်းလို့ဘာသာပြန်လို့ရှိရင်လွယ်မသွားနိုင်သေးတယ်အဲ့တော့ဘယ်လိုဘာသာပြန်တော့ဆိုဝိသုဒ္ဓိမဲ့မှာ ဖွင့်တာတဲ့အပြင်ကိုနားလည်ရမှာကဒုက္ခဆိုတဲ့စကားလုံးမှာဒုရဲ့ခရဲ့နှစ်ပုတ်ခွဲလိုက်တာ ဒုဆိုတာမကောင်းတာဆက်ဆုပ်เสียစိတ်ပြည့်เสียကောင်းတာကတော့စိတ်ပြည့်เสียပဲနော်မကောင်းရင်စိတ်ပြည့်เสียကောင်းတယ်လို့ပြောကြတာခုလိုကောင်းတာမဟုတ်ဘူးနော်စိတ်ပြည့်เสียကောင်းတယ်ဆိုတချို့ကလည်းကောင်းတယ်ဆိုတာစိတ်ပြည့်เสียကောင်းတာကိုမကောင်းဘူးလို့မယူဘဲနဲ့စိတ်ပြည့်เสียကကောင်းနေတာလို့ဒီလိုအဓိပ္ပာယ်ယူတဲ့သူကလည်းရှိသေးတယ်နော် စိတ်ပြက်စရာကောင်းတယ်ဆိုစိတ်ပြက်ဖို့ဖြစ်တယ်လို့ဆိုလိုတာပဲဟိုလိုအကောင်းလို့ပြောတာမဟုတ်ဘူးအဲ့တော့ဒုဆိုတာမကောင်းဘူးစိတ်ပြက်စရာကောင်းတယ်ဘာကြောင့်လို့ဆိုလို့ရှင်ပြတ္တမနာဟုသမျှဆင်းရဲဒုက္ခဟုသမျှယောဂဝေဒနာဟုသမျှ ဒီခန္ဓာကြီးမှာဖြစ်လာတာဖြစ်တယ်လူတွေရဲ့အညစ်အကြေးတွေအားလုံးမလိုချင်တဲ့အရာတွေပြစ်ထားတဲ့စုပုံနေတဲ့အရာအမိုက်ပုံလို့ခေါ်တယ်ဒါတောင်မှအမိုက်ပုံကအသုံးကျသေးတယ်နော်အမိုက်ပုံတွေကနေကောက်ပြီးတော့မိုက်ပုံထဲမှာရွှေရှာတဲ့လူဟာရှိသေးတယ်အမိုက်တဲ့ကနေရွှေဖြစ်တာဆိုတာရှိသေးတယ်ဒါတင်စားပြီးတော့ပြောတာအင်မတန်မှ အညစ်အကြေးမကောင်းတာမှန်သမျှလူတကာမလိုချင်လို့ပြစ်ထားတဲ့အမိုက်ပုံကြီးဟာ ရှင်စရာဆက်ဆုပ်ဖွယ်ရကောင်းသလိုဒီခန္ဓာကိုယ်ကြီးကလည်းယောဂဝေဒနာတွေဘေးရန်အန္တရာယ်တွေဥမင်းချင်းသိဆုံးခြင်းအစမကောင်းတာတွေဟူသမျှရဲ့တီးရဖြစ်လို့စိတ်ပြက်စရာကြီးလို့ပြောတာ အဲ့ဒါဒုရဲ့အဓိပ္ပာယ်ဆက်ဆုပ်เสียကောင်းတယ်စိတ်ပြည့်เสียကောင်းတယ်ခဆိုတာကြတော့ကိုထင်တာတခုမှ မဟုတ်ဘူးခဆိုတာကောင်းငင်ကိုဆွလို့တယ်ကောင်းငင်ဆိုတာဘာမှမရှိဘူးဒီအနေကြည့်တော့တိမ်နေမြင်ရတယ်နော်လက်ပြနေတဲ့အရာကြီးမြင်ရတယ်အဲ့ဒါကောင်းငင်ကြီးကရှိနေတယ်လို့ထင်ရတော့လေဘာမှမရှိတာဟာလာဟင်းလင်းကြီးကောင်းငင်ဆိုတာ ဘလောက်ပဲတက်သွားသွားဆုံးတယ်လို့ရှိမှမဟုတ်ဘူးအာဂတလွေမြင့်ကြီးပဲဖြစ်တယ်ပေါ့ဘာမှမရှိတာကိုကောင်းကင်လို့ခေါ်တယ်အဲ့တော့ဒီခန္ဓာ၅ပါးဟာကိုထင်တာတခုမှမရှိဘူးဒါပြင်ကိုကဘာထင်တာတုံးလို့မေးလိုက်ငါလို့ထင်တယ်ငါလို့ထင်တယ်ငါဆိုတဲ့ငါလို့ထင်ထားတာငါလည်းမရှိဘူးငါဟာလို့ထင်ထားတာငါဟာလို့မရှိဘူးလှတယ်ပတယ်ထင်ထားရင်လည်းလှပဆိုတာမရှိဘူး မြဲတယ်လို့ထင်တိုင်းလည်းမြဲတယ်ဆိုတာမရှိဘူးချမ်းသာတယ်လို့ထင်ထားတယ်ချမ်းသာမှုဆိုတာလည်းတစ်သက်မှမရှိဘူးအဲ့တော့ထင်ထားတာတွေကတလွဲပဲဖြစ်နေလို့ခနှစ်ခုပေါင်းလိုက်တဲ့အခါကျဒုက္ခဆက်စုပ်ဝေရကောင်းပြီးတော့အထင်မြင်နဲ့ဘာမှမရှိတဲ့အရာဖြစ်တယ်အဲ့ဒါကိုဒုက္ခလို့ခေါ်ပါတယ်တဲ့ ဒါဝိသုဒ္ဓိမမှာဖွင့်ဆိုတဲ့အထိပ္ပယ်ပဲဆင်းရဲတယ်လို့ဖွင့်ပြတာမဟုတ်ဘူးပြောမယ်ဆိုရင်တော့ဆင်းရဲတယ်လို့မပြောနိုင်ဘူးလားဆိုရင်တော့သဗ္ဗေသင်္ခါရဒုက္ခနဲ့ပြောလို့ရပါတယ်အော်သို့တော့ဒီထဲမှာသစ္စာ၄ပါးထဲမှာပါတဲ့ဒုက္ခဆိုတာဆံချမ်းသာတွေထီအောင်ပါနေတာကိုတတိထား မြမာတွေရဲ့ဘဝပါပါနေတာသတိထားစံတရားတွေလည်းပါတယ်ဒုက္ခဝေဒနာတွေလည်းပါတယ်အကောင်းတွေအကုန်ပါတယ်ဒီထဲမှာနောက်ဆုံးမှာမမြဲခြင်းဆိုတဲ့အနိစ္စရဲ့အောက်မှာအလုံးပြောက်ွယ်တာဖြစ်သောကြောင့်ဒုက္ခထာဝရမရှိလို့ဒုက္ခအဲ့ဒီရှုတော့နေရနေပြီးတော့ဒုက္ခလို့သတ်မှတ်လိုက်တာဖြစ်တယ်တကယ်လည်းအမှန်ပဲ ဘလောက်ချမ်းသာချမ်းသာဘလောက်ပဲအသက်ရှိရှိနော်ဘလောက်ပဲအာနာရှိရှိနောက်ဆုံးဟာသိဆုံးခြင်းနဲ့ပဲသွားကြရတာလေပြမကြီးတွေဆိုကဘာချီပြီးတော့အသက်ရှိရှိခြင်းတော့ရှိနောက်ဆုံးသိရတာပဲနတ်တွေဘလောက်ပဲတကူကြီးကြီးနောက်ဆုံးဟာအဆုံးသတ်ဟာအဆုံးသတ်ကောင်းတယ်ဆိုတာတခုမှမရှိဘူး အဲ့တော့အဆုံးသက်မကောင်းဘူးလို့ဆိုလို့တယ်အဆုံးသက်မကောင်းလို့အလုံးအဒုက္ခပဲစိတ်ပြည့်စရာကြီးလို့အဲ့ဒါလို့ရှုမြင်တဲ့ပထမသစ္စာရသော်ဗျာသုတ်တန်တစ်ခုမှာဟောတယ်ယောဘိခွေရူပတ္တဥပါရောဒုက္ခတေသောဥပါရော တို့တို့ဘာရလာတော့ဆိုယုတ်တရားရလာအဲ့ဒီယုတ်တရားဖြစ်လာတာဟာဘာဖြစ်လာတာတော့ဆိုဒုက္ခဖြစ်တာပဲသို့တော့လူတွေကလို့ဒုက္ခလို့ထင်တယ်ထို့တူပဲယုတ်တရားကိုအသေးစိတ်ပြောတဲ့အခါကျတော့မျက်လုံးရလာတာဒုက္ခရလာတာနှာခေါင်းရလာတာနားရလာတာနှာခေါင်းရလာတာလျှာရလာတာကိုယ်ကာယရလာတာဒုက္ခရလာတာအယုတ်တွေနဲ့ပတ်သက်ပြီးတော့ကိုရတာဟာဒုက္ခပဲရ သို့သောလူတွေအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့အရာတော်လေးစွာလို့အောင်းမေ့နေကြတာပဲအဲ့ဒီအရာတော်လေးစွာလို့ထင်ရတဲ့ခန္ဓာကြီးကကိုယ်ဒုက္ခပေးတာပဲလေနောက်ဆုံးကြတော့ကိုမဖြစ်ချင်တာတွေလည်းသူဖြစ်ဖြစ်သွားတာပဲနောက်ဆုံးမှဒုက္ခရောက်လူဘဝခဏလေးပဲမကြခင်ဘလောက်ပဲလှလှမကြခင်ရုပ်ဆိုးကြည်တံဘဝရောက်သွားကြ ဘလောက်ပဲအသက်ရှိရှိ မကြခင်ပြောက်ွယ်သွားကြဘလောက်ပဲချမ်းသာချမ်းသာမကြခင်ဆင်းရဲဒုက္ခနဲ့ရင်ဆိုင်ကြဘလောက်ပဲအာနာရှိရှိမကြခင်မဲ့အရှုံးပေးသွားကြတာဘဝကြီးရဲ့အခြေအနေကအဲ့တိုင်းပဲရှိတယ်ပေါ့အဲ့ဒါကိုမြတ်စွာဘုရားဒုက္ခဆိုတဲ့စကားလုံးနဲ့ပြောတာဝေဒနာဒုက္ခနဲ့ဒီဒုက္ခကွဲတယ်လို့မှတ်ထားဖို့လို့ ဝေဒနာဒုက္ခကတစ်ခုဒါကသစ္စာဒုက္ခအဲ့ဒီဒုက္ခလောကကြီးမှာရရှိနေတဲ့လူဘဝဘဝနဲ့ပြောမှဆိုလူဘဝနတ်ဘဝပြမဘဝတန်တရားထဲမှာကြုံတွေ့ရတဲ့ဘဝတွေချမ်းသာသည်ဖြစ်စေဆင်းရဲသည်ဖြစ်စေသက်ရှိသည်ဖြစ်စေသက်တုသည်ဖြစ်စေ ဥစ္စာရှိသည်ဖြစ်စေမွဲမွဲသည်ဖြစ်စေရုပ်လှသည်ဖြစ်စေရုပ်ဆိုးသည်ဖြစ်စေဘယ်ဟာပဲဖြစ်ဖြစ်ရလာသမျှယုံနဲ့နေဟာဒုက္ခပဲအဲ့ဒီဒုက္ခတွေဟာဘသူကြောင့်ဖြစ်တာတော့ဆိုဒုက္ခသမုပ္ပါဒံဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းမရှိဘဲနဲ့ဒီဒုက္ခမဖြစ်ဘူးအဲ့ဒီဖြစ်စေတတ်တဲ့အကြောင်းนี่မြောက်များစွာရှိတဲ့ထဲက တဏှာကိုခေါင်းတက်ပြီးပြောလိုက်တာဒါဗရဏနီးနဲ့ပြောတယ်လို့ပြောရတယ်ခေါင်းတက်ပြီးတော့ပြောလိုက်တာအလုံးအကုန်လုံးပြီးအကြောင်းမှန်သမျှအကုန်ထုတ်ပြောရင်ပြီးမှာမဟုတ်အဓိကအကြောင်းတစ်ခုပြောလိုက်တယ်တဏှာအဲ့ဒီနည်းနည်းကြဲကြဲပြောခြင်းပြိဿတ်သောဥပတ်ကိုပြောအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဒါတွေကလည်းသမှုရိယသစ္စာတွေပဲသမှုရိယကိုပြောတာနော် အကြောင်းတရားတွေမှန်သမျှဒုက္ခသမုပ္ပါဒဒုက္ခကိုပူပေါင်းပြီးတော့ဖြစ်စေတတ်တဲ့အကြောင်းတရားတွေအဲ့တော့တဏှာလည်းပဲဒုက္ခကိုထုတ်လို့တဲ့အခါသူတခုတည်းကထုတ်လို့တာမှမဟုတ်တာအဝိဇ္ဇာနဲ့ပူပေါင်းတယ်တခြားကိလေသာတွေနဲ့ပူပေါင်းတယ်ကံတရားနဲ့ပူပေါင်းပြီးတော့ဒီဒုက္ခကိုထုတ်တာလေတခုတည်းကတော့ဘယ်မှမဖြစ်စေနိုင်ဘူးအလုံးဟာအကြောင်းတရားတွေပေါင်းစပ်ပြီးတော့ဖြစ်တယ် မျိုးစိလေးတစ်စိပဲအပင်ပေါက်အောင်ဆက်ရတာပဲကြည့်လေမြေနဲ့ရေနဲ့ပေါင်းဆက်ပေးရတယ်မပေါင်းဆက်ရင်အမြင့်မှမထွက်တာအမြင့်ထွက်အောင်အကြောင်းတရားတွေပေါင်းဆက်ပေးရတယ်အလင်းရောင်လေးတစ်ခုဖြစ်ဖို့ရဆိုရင်လည်းပေါင်းဆက်ပေးရတာပဲလေဖျောင်းတဲ့မီးလေးထွန်းနေဆိုရင်မီးစာလည်းပါရမယ်ဖျောင်းစိလည်းပါတော့ပေါင်းဆက်လိုက်တဲ့အခါမှာမီးတော့ကလေးဖြစ်တာမီးတော့ကလေးဖြစ်မှအလင်းရောင်လေးရတာ လျှက်စစ်မီးဆိုတာလေဒီတိုင်းပဲလေပေါက်ဆက်ထားတာအလုံးပူပေါင်းလိုက်တဲ့အခါကျတော့မှလူကျင်တဲ့အကျိုးဆက်တစ်ခုဖြစ်လာအဲ့တော့ကိုဘဝကိုစဉ်းစားကြည့်ရင်အလုံးပူပေါင်းပြီးတော့အကျိုးတစ်ခုကိုထုတ်လုပ်နေတယ်ဒါကြောင့်မို့ဒုက္ခသမုပ္ပါဒသူတို့ထုတ်လုပ်လိုက်တဲ့အရာဒီဒုက္ခအဲ့ဒီဒုက္ခကိုစုပေါင်းပြီးတော့ဖြစ်စေတာတဏှာစတဲ့အကြောင်းတရားတွေပဲ အဲ့တော့အမှန်တရားကိုကြည့်လိုက်ပဲဆိုရင်ဘဝဘဝသမှုရိယဒုက္ခဒုက္ခသမှုရိယလို့ဘဝဘဝသမှုရိယသို့မဟုတ်လောက လောကသမှုရိယတို့ပြောလို့ရတော့တဏှာကိုအဓိကထားပြီးတော့ပြောလိုက်တာတဏှာသည်ဒုက္ခသမှုရိယဒါရိယာရိမြင့်ဒီဟာကိုအကြောင်းနဲ့အကျိုးကိုမြင်တာ အဲ့တော့ဒါကဖြစ်နေတဲ့အပိုင်းတန်တရားအပိုင်းကို ကြည့်မယ်ဆိုရင်ဒီနှစ်ခုပဲဒါကိုပဝတ္တိသစ္စာလို့ခေါ်တယ်ဖြစ်နေတဲ့အပိုင်းကကြည့်တဲ့အမှန်တရားဘဝဘဝသမှုရိယလောက လောကသမှုရိယဒုက္ခဒုက္ခသမှုရိယဖြစ်နေတဲ့အပိုင်းမှာဒီတိုင်းပဲရှိတယ်။တန်တရားထဲမှာဒီနှစ်ခုနဲ့သခန်းသွားနေတာပဲအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုး ဟုတ်ပြီဒုက္ခရှိရင်ဒုက္ခကိုအရှိလို့ဆိုလို့ရှိရင်အဲ့ဒါကိုကြော်လွှားနိုင်တဲ့ဟာလည်းရှိရမယ်အဲ့ဒီချုပ်ငိမ့်တဲ့အရာဆိုတာလည်းရှိရမယ်ဒါကြောင့်မို့ဒုက္ခသစ္စာအတိတ်ကမခန္ဓာ၅ပါးကိုဒုက္ခလို့သတ်မှတ်လိုက်လို့ရှိရင်ခန္ဓာ၅ပါးမရှိတဲ့အရာကြတော့ဒုက္ခရဲ့အတိတ်ကမ ဒုက္ခကိုလွန်မြောက်သွားတဲ့အရာဖြစ်ဒါကနိဗ္ဗာန်ပြောတာအဲ့ဒါဒုက္ခនិရောဓဟာနိဗ္ဗာန်ရှိရင်မရှိတာဆိုတာရှိတယ်အပူရှိရင်အေးဆိုတာလာတယ်အေးရှိရင်လည်းအပူဆိုတာလာတယ်ဘယ်ရာမှတခုတည်းမဟုတ်ဘူးရှိခြင်းမရှိခြင်းရှိခြင်းရှိလို့ရှိရင် မရှိခြင်းဆိုတာလည်းလာမှာယောဂဖြစ်ခြင်းရှိလို့ရှိရင်ယောဂပျောက်ခြင်းဆိုတာလည်းလာတာပဲလေ ရှိခြင်းမရှိခြင်းရှိနေတာပဲနှစ်ခုစလုံးအပူရှိရင်အေးရှိတယ်နော်အဲ့လိုရှိလားဒုက္ခဒုက္ခဒုက္ခရှိရင်ဒုက္ခရှိတယ်အဲ့တော့ဒုက္ခကိုလွန်မြောက်တာလွန်မြောက်တဲ့နေရာသည်និရောဓဒုက္ခនិရောဓလို့ခေါ်တယ်ခန္ဓာ၅ပါးရဲ့ချုပ်တဲ့နေရာ အဲ့ဒီခန္ဓာ၅ပါးကိုချုပ်တယ်ဆိုတာအကြောင်းတရားတွေကိုချုပ်အောင်လုပ်မှ तू ကချုပ်ပဲအကြောင်းတရားတွေရှိနေတယ်မြတ် तू ကဖြစ်နေဦးမှာပဲအဲ့ဒီအကြောင်းတရားတွေကိုချုပ်အောင်လုပ်နိုင်တဲ့ဒီလန်ကတော့အရိယံစတ္ထိန်ကိကံမေခံဒုက္ခုပသမခာမိနံဒုက္ခငြိမ်းရနိဗ္ဗာန်ကိုရောက်စေတတ်တဲ့ကောင်းမြတ်တဲ့အင်္ဂါ၈ပါးနဲ့ဖွဲ့စည်းထားတဲ့မေခအာ လမ်းကြောင်းကြီးအင်္ဂါငါးပါးရှစ်ပါးနဲ့ဖွဲ့စည်းထားတဲ့မက္ခဆိုတဲ့လမ်းကြောင်းကြီးအဲ့ဒါဒုက္ခကိုလွန်မြောက်တဲ့ဤလမ်းပဲမက္ခသစ္စာလို့ဆိုလို့လည်းပေါ့နော်တခုတည်းမဟုတ်ဘူးသူကလည်းပဲရှစ်မျိုးပါဝင်တဲ့လမ်းစဉ်အကြောင်းအရာရှစ်မျိုးပေါင်းစပ်ထားတဲ့လမ်းစဉ်ကြီးတစ်ခုအဲ့ဒါကို မက္ခလို့ ပေးတယ်အဲ့တော့မက္ခကုသနာမှာထူထောင်ပေးခြင်းအပြင်ဒုက္ခနိရောဓဆိုတဲ့နိဗ္ဗာန်ကိုရောက်နိုင်တယ်ပေါ့ဘုရားဆိုဗျာတရားတော်ကအကြောင်းနဲ့အကျိုးနဲ့တိကျဟောတာတိကျဟောတာဝါတတမဟုတ်ဘူးယုံကြည်လက်ခံရမယ့်ဟာမဟုတ်ဘူးယုံကြည်လက်ခံရမယ်ဆိုဝါဒတာပဲကောင်းငင်လက်ညှိုးထိုးပြတဲ့ဟိုနားမှလို့လို့ဒီနားမှလို့လို့ဘယ်မှာတော့ကောင်းငင်ပုံကောင်းငင်တကယ်တက်ကြည့်တော့တိမ်နေပဲတွေ့မှာပဲ အရှိမြင်အားဖြင့်ဒါပဲတွေ့တာပဲလေအတိအကျပြောနိုင်တာမဟုတ်ဘူးမြတ်စွာဘုရားရဲ့နိဗ္ဗာန်ဆိုတာအတိအကျပြောတာနော်ဒုက္ခရှိရင်ဒုက္ခချုပ်ငြိမ်းတဲ့နေရာနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကိုသွားတဲ့လမ်းရှိတယ်မဂ္ဂင်၈ပါးဆိုတဲ့အကျင့်တရားပဲတော့မဂ္ဂင်၈ပါးဆိုတာလေစနစ်တကျဆင့်ငယ်ဆင့်ငယ်ကျင့်သုံးပြီးလေ့ကျင့်ရတဲ့ဟာတွေ ဘယ်ရာဖြစ်ဖြစ်ထူးခြားတဲ့အည်အသွေးတစ်ခုရလို့ရဖို့အတွက်လူတွေကမလေးကျင့်မဲ့နဲ့ရပါမရတာမဂ္ဂင်၈ပါးကိုအကျဉ်းချုပ်လိုက်တဲ့အခါသီလသမารိပညာ၃မျိုးပဲလေသီလကိုခြေခံပြီးတော့သမารိထူထောင်ပြီးပညာရအောင်လုပ်တယ်ဒါလမ်းစဉ်ပဲအဲ့ဒီလမ်းစဉ်နဲ့និရောဓကို တကယ်လက်တွေ့တွေ့ရှိနိုင်တယ်ဘာပဲဖြစ်ဖြစ်ဆိုပါစို့အမတန်မြင့်တဲ့အမတန်ဝေးလံတဲ့နေရာကိုသိကျင်လို့ရှင်မြင့်တဲ့တောင်ထိပ်ကြီးပေါ်တက်လိုက် အောက်ကမြေပြင်ကလူတွေကမမြင်ရတဲ့ဟာကိုတောင်ထိပ်ရောက်တဲ့အခါမြင်ရသလိုပဲတောင်ထိပ်ကိုတက်ရတဲ့နီလန်းကလည်းသူ့နီလန်းနဲ့သူတက်သွားတာတောင်ထိပ်ရောက်ပြီဆိုရင်သူ့ရဲ့မြင်ကွင်းကတစ်မျိုး အဲသူကပြောပြတဲ့ဘယ်နေရာမှာဘာတွေရှိတယ်တောင်ထိပ်ကနေကြည့်လိုက်ရင်လှပတာတွေတွေ့တယ်ဆိုတောင်ချေကလူကမင်းပြောတာအလကားမဟုတ်ပါဘူးလို့ပြောလို့မရဘူးလေသူ့နေရာကြည့်မှသူမြင်မှာပေါ့အဲ့ဒါလိုပဲဘဝនិရောဓဒုက္ခនិရောဓဆိုတဲ့နိဗ္ဗာန်ကိုလည်းပဲတောင်ထိတ်လိုဟာမျိုးမဂ္ဂရှိပကျင့်တရားကျင့်ပြီးတော့မှသာလင် ပြောလို့ရမှာပေါ့အဲ့ဒါနဲ့ပါပဲကြည့်လို့မြင်တယ် အဲ့တော့မြတ်စွာဘုရားကဒီတုတ်တံမှာထပ်ဆင့်ပြီးတော့ဟောလိုက်တာတော့သစ္စာ၄ပါးပဲအသစ္စာဒုက္ခဒုက္ခသမုဒိယဒုက္ခသစ္စာအတိတ်ကမအရိယသတ္ထင်္ဂိကမေကံဒုက္ခုပတမခာမိနာဒုက္ခဥပတမခာမိဒုက္ခချုပ်ငြိမ်းရနိဗ္ဗာန်ကို ရောက်စေနိုင်တဲ့မေကံရှိပါခြင်းတရားတဲ့အဲ့ဒီ၄မျိုးကိုအရိယသစ္စာလို့ခေါ်တာ အဲ့တော့အချင်းချုပ်ပြောမယ်ဆိုလို့ရှိရင်တော့ခန္ဓာ၅ပါးအဲ့ဒီကခန္ဓာ၅ပါးသည်ဒုက္ခတဏှာသည်သမှုရိယအဲ့ဒီမှာဒီနှစ်ခုရဲ့မဖြစ်တာခန္ဓာနဲ့ တဏဒုက္ခနဲ့ဒုက္ခသမုဒိယနှစ်ခုတို့ရဲ့ချုပ်ငြိမ်းသွားရသည်ဒုက္ခនិရောဓဥပိဏံအပိုတိဒုက္ခនិရောဓဥပိဏံအပိုတိစာဒုက္ခနဲ့ဒုက္ခသမုဒိယနှစ်ခုတို့ရဲ့မဖြစ်တဲ့နေရာနော်အကြောင်းလည်းမဖြစ်တော့ဘူးအကျိုးလည်းမဖြစ်တော့ဘူးဥပိဏံအပိုတိនិရောဓ အဲ့ဒီនិရောဓကိုရောက်စေနိုင်တဲ့အကြောင်းတရားသည်မေဃသစ္စာလို့သစ္စာ၄ပါးအကြောင်းနဲ့အကျိုးနဲ့ရှင်းပြထားတာရှိတယ်ပြည့်ပြည့်ဝအဲ့တော့ဘုန်းကြီးတို့တွေသစ္စာနှစ်ပါးကတော့ကိုယ်တိုင်တွေ့တာပဲကြံတဲ့သစ္စာနှစ်ပါးတွေ့အောင်ကြိုးစားကြရမှာဖြစ်တယ်ပေါ့ဝိပဿနာတရားထုတ်တယ်ဆိုတာ ကြံတဲ့သစ္စာနှစ်ပါးကိုတွေးဖို့အတွက်ကြိုးစားခြင်းပဲဖြစ်တယ်သစ္စာနှစ်ပါးကတော့ကိုယ်ကိုယ်တိုင်သိရှိနေတဲ့အရာပဲဖြစ်တယ်သို့တော့အမှန်သိဖို့တော့လိုသေးတာပေါ့နော်အဲ့တော့ဒီသစ္စာလေးပါးကိုရသော်ဗျာကသမ္မပညာယပတ္တိမင်္ဂန်သောပညာနဲ့မြင်ပြီဆိုလို့ရှိရင်တော့တတတ္တခတ်တုံပရမံ တန္တဝိတဝါနာပုဂ္ဂလောအခြေခံနေစပြောလိုက်တာသစ္စာလေးပါးကိုမြင်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတန်တရားကြီးတဲ့ကျင်လေတောင်မှပဲခုနှစ်ဘဝပဲကျင်လေတော့မယ်တတ္တဗံကိုပြောရတာဒါအနိုင်ဆုံးသောတ္တဗံနော်သောတ္တပန်ခုနှစ်ဘဝဆိုတာအနိုင်ဆုံးသောတ္တပန်ကိုပြောတာတချို့သောတ္တပန်ကအလွန်ဆုံး6ဘဝ တဘဝတည်းရှိတဲ့သောတာပန်ဧကပိစီလို့ခေါ်တယ်တဘဝပဲရှိတော့အဲ6ဘဝနဲ့နှစ်ဘဝနဲ့6ဘဝကြားမှာဖြစ်တဲ့သောတာပန်ကိုကောလံကောလသောတာပန်လို့ခေါ်တယ်ခုနှစ်ဘဝအလုံးစုံဖြစ်တဲ့သောတာပန်ကိုတတ္တခတုပရမလို့တော့သောတာပန်အဆင့်၃ဆင့်ပေါ့သောတာပန်တော့၃မျိုးခွဲထားရှိတယ်တတ္တခတုပရမဆိုတာ တန်တရားမှခုနှစ်ဘဝဖြစ်နိုင်သေးတယ်အဲ့ဒီသောတာပန်ကအပြော့ဆုံးသောတာပန်လို့ပြောအောင်သူရဲ့နည်းနည်းအစင်းမြင့်တဲ့သောတာပန်ကောလံကောလဟိုဘဝနေဒီဘဝသွားခုနှစ်ဘဝပြည့်အောင်တော့မနေဘူးသူကရာဆုံးမှာ6ဘဝပဲနော်ဧကပီစီဆိုတဲ့သောတာပန်ကျတော့သောတာပန်ဖြစ်ပြီးနောက်တစ်ဘဝပဲပြီးရင်ဘဝတိတ်တော့တာရှရဏတုတ်မှာဆိုတော့ရှင် နတ္တိဘဝံအထမမာရိယန္တိသောတပန်ပုဂ္ဂိုလ်တွေဟာတဲ့ရှ िख ုမြောက်ပရိသေကိုမယူဝဘူးလို့ပြောတာရှ िख ုမြောက်ဘဝဖြစ်ပရိသေကိုမရယူဝဘူးလို့ပြောတာဒါတတ္တခတုပ္ပရမကိုရွယ်ပြီးတော့ပြောတာသို့တော့စာပေမှာကအဆိုတွေကွဲပြားနေတာတွေတော့ရှိတယ်ဆိုတွေကွဲပြားနေတာရှိတယ် နောက်ပိုင်းမှာကွဲပြားနေတာရတနာတုံမှာမြတ်စွာဘုရားကသောတပန်ရဲ့ဘဝဟာခုနှစ်ဘဝလိုပဲဒီရှစ်ခုမြောက်ဘဝကိုမယူဘူးလို့အတိအကျကျဟောထားတာဖြစ်တော့လေနောက်ဆုံးပါဠိကျမ်းဂန်တွေထဲမှာအယူဆတစ်ခုဖြစ်လာတာဘာတွေဖြစ်လာတော့ဆိုဒါကာမဘုံကသောတပန်ကိုရည်ရွယ်ပြောတာပါတဲ့ ဟိုးအထက်ပြမပြေကသောတပန်ကြတော့ခုနှစ်ဘဝတည်းပို့ပါတယ်လို့ပြောတာအတော်စဉ်းစားရခက်တဲ့အရာပဲနော်ကနေ့ဒီအောင်ကျင့်နှလောက်တဲ့အဖြေတော့မရှိဘူးသို့သောစာမာတော့အဲ့လိုရှိနေတယ်တော့ပြမပြေရောက်ရင်ခုနှစ်ဘဝတည်းပို့ပြီးတော့နေလို့ရတယ်ဆိုတဲ့အတိတ်ပဲမျိုးပါနေတယ်ရသော်ပြဟောတဲ့ပါဠိတော်မှာတော့ ဒီတိုင်းပဲသို့သောအနာဂတ်နေ့တောင်မှပဲဖုံးစင်းစားအနာဂတ်ဆိုတာရှိတယ်နောက်ဖျားပွင့်မှပဲရှောက်ကြည့်မှရတော့မယ်ဒီကိုယ်တိုင်တော့ဆုံးဖြတ်နိုင်မှုမလွယ်ဘူးပေါ့ဒီကိစ္စအနာဂတ်တောင်မှဥဒ္ဒံသောတာအနာဂါမိဆိုတဲ့အခါမှာ သူကဘဝတွေရှိနေသေးတယ်သူကသောတာပန်တောင်ခုနှစ်ဘဝဆိုအနာဂံကပုံစင်စာပြီးတော့အများကြီးနေမယ်ဆိုလို့ရှင်တော့ဖြစ်နိုင်ခဲ့လားလို့တန်တရားဖြစ်တယ်အဲ့ဒါဒါကိုတန်တရားဖြစ်တာပြောတော့ပါ စာထဲမှာပါတာတွေရှိတယ်တချို့တွေကဟိုစာပေမှာကြည့်လိုက်လို့ရှိရင် လူဘဝကသောတပန်ကိုပြောတာတဲ့ခုနှစ်ဘဝဆိုတာမြမပြေကြတော့ခုနှစ်ဘဝတဲ့ပိုးပါတယ်လို့ဆိုပြီးတော့ပြောတာတွေရှိတယ်။စာရှိနေသည့်အတွက်ကြောင့်ညင်းဖို့ရကြတော့လည်းခက်တယ်။မညင်းပါဘူး။နော်ညင်းစရာတော့မလိုပါဘူး။အငင်းပွားဖို့တော့မလိုဘူး။သို့သောတိကျသေးကြတဲ့တခုတည်းကိုလက်ခံမဲ့ဆိုလို့ရှိရင်တော့ ဆုလန်းနေဒေသပါဠိမှာကိုးကားစရာတော့ရှိတယ်အဲ့ဒီပါဠိမှာကိုးကားစရာဘာတော့ဆိုရင်သူကသောတပတ္တိမေဟာတဲ့သောတပတ္တိမက်ဆေ့ပေါ်လိုက်တာနဲ့တပြိုင်နက်အဲ့သောတပတ္တိမက်ဆေ့ကခုနဘဝရဲ့ ဟိုဘက်မှာဖြစ်နိုင်တဲ့ကံတရားတွေအလုံးကိုဖြည့်ဆည်းပြီးသားဖြစ်သွားပြီခုနဘဝရပို့လို့မရဘူးသူတရဝတိမဲ့ပထမအကြိမ်ကြားလိုက်ကြတဲ့အဲ့ဒါမရှိတော့ဘူးကံနဲ့ကိလေသာကိုဖြည့်ဆည်းပြီးသားဖြစ်သွားပြီလို့ပြောတယ်တကရကံဖြစ်တဲ့အခါကျတော့ငါဘဝငါဘဝအလွန်ဆုံးဖြစ်ပြီးတော့ ဟိုဘဝမှာဖြစ်နေကြကံနဲ့ကိလေသာတွေကိုကုန်ရှင်းလိုက်ပြီပြီတဲ့အဲ့တော့တကရာကံဖြစ်အနာကံဖြစ်တယ်ဆိုလို့ရှိရင်တဲ့နှစ်ဘဝပဲခြံကျန်တာတွေအကုန်လုံးရှင်းပြီးသားဖြစ်ပြီတဲ့အဲ့တော့တန်တရားထဲမှာလက်ကျန်နှစ်ဘဝပဲသူရှိရအနာကံအဲ့တော့ဥဒ္ဒံသောတာအနာဂါမိတောင်ဖြစ်နိုင်စရာအကြောင်းမရှိဘူးအဲ့တိုင်း အဲ့တော့စာအဆိုးတွေကိုပြောပြတာနော်ဟိုနှစ်ပေါင်း2600ယောဂစာပေတွေဆိုတော့ဒီလောက်ကလေးတော့တွဲကျင်တယ်လွဲမှာပေါ့ဖះပွဲမှာပဲဒီဟာဆုံးဖြတ်လို့ရဖះပဲမိမရအဲ့တော့ဒီဟာတော့တိကျတယ်သူကနော်တိကျတယ်အနာဂတ်ဖြစ်ရင်နှစ်ဘဝကကျင့်တဲ့ဟာတွေအကုန်လုံးသူကဖယ်ရှားပြပြီတဲ့ ယဟန္တာဖြစ်ရင်ဘဝဖြစ်စေနိုင်တဲ့အရာအလုံးကုန်ဆုံးပြီလို့ပြောတာအဲ့တော့ဒီစာအရပြောမှဆိုရင်သောတပန်ဆိုရင်ခုနှစ်ဘဝအလုံးဆုံးတဂရကံဆိုရင်ငါးဘဝအလုံးဆုံးအနာဂံဆိုရင်နှစ်ဘဝအလုံးဆုံးဖြစ်တဲ့ဘဝနေမှာနှစ်ဘဝအလုံးဆုံးယဟန္တာဆိုရင်ဘဝမရှိတော့ဒါကတော့သူကတော်တော်တိတိကျကျလေးဆိုထားတာအဲ့ဒါကြည့်မယ်ဆိုလို့ရှိရင်ကာမပုံသောဖြမပုံသော မေးစရာမရှိတော့ဘူးသို့တော့စာထဲမှာတော့အဆုကွဲပြားမှုလေးတွေတော့ရှိတယ်ပေါ့ရှိတယ်ဒါပေမဲ့အဲ့ဒီအဆုကွဲပြားမှုကိုဆုံးဖြတ်နိုင်မှု မလွယ်ပါဘူးမဆုံးဖြတ်နိုင်ပါဘူးမဆုံးဖြတ်နိုင်တော့စဉ်းစားကြည့်ပေါ့လေတခုတွေးပြီးတာတော့ပြောရမယ်ဆိုရင်ဝိပဿနာဉာဏ်နဲ့ဘဝကြီးကိုညီးငွေ့ထားတဲ့ပုဂ္ဂိုလ်တယောက်ဟာ ဘယ်သူမှဘဝကိုဆက်ဆံနေမှာမဟုတ်ပါဘူးဒါသဘောတရားကိုပြောပြနော်ဝိပဿနာဉာဏ်ကဘဝကိုညှင်းငွေ့တဲ့ဉာဏ်ကိုအဲ့ဘဝကိုညှင်းငွေ့တဲ့နိဗ္ဗိဒဉာဏ်ရှင်းတန်နေတဲ့ပုဂ္ဂိုလ်တယောက်ဟာသောတပန်ဖြစ်ပြီးမှသူကခုနဘဝအပြင်ရှေ့ကိုဖြစ်ချင်သေးတယ်ဆိုတာတော့မဖြစ်နိုင်တော့ဘူးလို့ထင်ပါတယ် အလုံးဟာသောတပန်သောတပန်ကိုဟာပဲခုနှစ်ဘဝလွန်ဆုံးဆိုတာသူရဲ့လက်ကြံဘဝဟာခုနှစ်ဘဝပဲရှိတယ်ခုနှစ်ဘဝဟိုဘက်မှာဖြစ်နိုင်တဲ့ကံတရားတွေကိလေသာတွေအကုန်ချုပ်သွားပြီမရှိတော့အဲ့ဒီကြီးကအမြင့်ဖြတ်ပြီးသားသူကဒါကြောင့်ဟိုယရဏတုတ်မှာတော့နတ္တိဘဝံအထမမာရိယန္တိတဲ့ သောတပန်ပုဂ္ဂိုလ်တွေဟာတဲ့ရှစ်ခုမြောက်ဘဝကိုဘယ်တော့မှမယူပါဘူးတဲ့ဒါဒီစကားလည်းတော်တိကျသေးကြတဲ့စကားပဲအဲ့လိုတိကျသေးကြရဲ့အတန်းနဲ့ဒါကာမဘုံကို ပြောရပါလို့ဆိုတာထက်ကွန်လာတဲ့အခါကျတော့စဉ်းစားရတော့တော်ခက်သွားတာပေါ့နော်ဒီဟာပဲအတိပြုတာဒါပဲအတိပြုရင်ခုနဆုလနိဒေတာပါဠိမှာအတိပြုတာနဲ့ kait တယ် သောတပန်ဆိုရင်ခုနှစ်ဘဝအလွန်ဆုံးပဲတဂရကံဆိုရင်၅ဘဝအလွန်ဆုံးပဲနာကံဆိုနှစ်ဘဝအလွန်ဆုံးပဲယဟနာဆိုရင်ဘဝကုန်ပြီဖြစ်တော့အဲ့ဒီဟာတော့အရှင်းဆုံးပဲပေါ့သူကျွတင်ပြီးတော့ဖယ်ရှားပြီးသားဖြစ်နေသောတပတိမဲ့ရလိုက်တာနဲ့ခုနှစ်ဘဝဟိုဘက်မှာဖြစ်နိုင်ခြေရှိတဲ့ကံနဲ့ကိရိတာတွေကိုအကုန်ဖယ်ပြီးသားဖြစ်သွား အဲ့တော့ဖြစ်နိုင်စေရဖြစ်နိုင်ခြေရှိတာတွေဆိုတာ possibility တွေကိုပြောတာတော့ပယ်တယ်ဆိုတာဖြစ်နိုင်ခြေရှိတာတွေကိုပယ်တာပဲလေဖြစ်နိုင်ခြေရှိတဲ့အနေအထားတွေကိုအလုံးရှင်းထုတ်ပြီးသားဖြစ်တယ်ဆိုတော့ဘယ်ကနေလာဖြစ်ရမှာတော့ဖြစ်เสียအကြောင်းမရှိတော့ဘူးလို့ဒါကတော့ဟိုကိုတူတဲ့ယုံကြည်ချက်ပါ မှားတာလည်းဖြစ်ချင်းဖြစ်မယ်မှန်တာလည်းဖြစ်ချင်းဖြစ်မယ်ပေါ့စပေရပြောပြလာတာနော်အဲ့တော့ယရဏတုတ်ကိုပဲတည်ပြုမယ်ဆိုရင်နတေဘုံအထမမာရိယန္တိစာနဲ့ပတ်သက်ပြီးတော့အငင်းပွားစရာတော့ရှိတတ်တာပေါ့နော်ရှိတော့ငင်းစရာမလိုပါဘူးကိုကြိုက်ရင် ကိုယူပေါ့နော်တန်တရားတွေမှာပျော်ပျော်နေကြရင်တော့ပျော်ပေါ့ဒါဘယ်သူမှကန့်ကွက်စရာမရှိပါဘူးလူတွေဆိုတာဘာလို့တာတော့ ကိုယ်ဆန္ဒကိုဖြည့်ဆည်းကြတာပဲတခါတော့ကဂျာမန်ဂျာမနီကလာတဲ့ဂျာမန်ဒိုရစ်တယောက်ကဟိုးပုဂံကနေပြီးတော့ရှမ်းကုန်ထိအောင်လာပြီးတော့မေးကျင်လို့ပါဆိုလာမေးတယ်အေးမေးကျင်တာမေးပေါ်လို့ငါဖြေနိုင်လဲဖြေမယ်လို့ပြောတာသူမေးတယ်ပါမေးတော့ဘဝဆိုတာဘာလဲတဲ့သူက ဟာဘဝဆိုတာတဲ့ကိုယ်ဆန္ဒကို ဖြည့်ဆည်းဖို့ကြိုးစားနေတာဟာဘဝပဲဘောလို့သူအဲ့လိုပြောလိုက်တယ်။အပြောတော့သူ နောက်ထပ်ထပ်မမေးဘူး။ကိုယ်ဆန္ဒကို ဖြည့်ဆည်းတာပဲလို့အဲ့သူကပြောတယ်။ရှင်ဘုရားတို့တဲ့တရားဟောတဲ့အခါမှာသူတွေ့တာတဲ့ဗမာပြည်မှာဖရာတွေအများကြီးပဲတဲ့ အဟောင်းတွေကလည်းအများကြီးအသစ်တွေလည်းတဲနေကြတော့မယ်တဲ့အဲ့ဒါအရှင်ဘုရားသွားပြီးတော့ဖရာအသစ်တွေမတဲဖို့ဖရာတဲမဲ့အစားကြောင်းဆောက်ဖို့မူလရန်ကြောင်းနေစာသင်ဆောင်ကြောင်းနေလိုနေတယ်ပေါ့အဲ့ဒါတွေဆောက်ရင်မကောင်းဘူးလားဟောလို့မရဘူးလားတဲ့အဲ့လို မဟောဘူးလားတဲ့တို့ဟောလို့ပဲရမလဲကွာတို့လူဆိုတာကိုယ်ဆန္ဒကိုဖြည့်ဆည်းတာလို့ ဘဝရဲ့အတိတ်ပဲကိုကကိုကြိုက်တာကိုလုပ်တာအဲ့ဒါလူပဲလို့တော့ငါတို့ဟောလို့ပဲရအောင်လေသူကလည်းသူ့ရဲ့ဆန္ဒကဒီဖះတက်လေရမှသူ့စိတ်ထဲမှာသူ့ဆန္ဒပြည့်တယ်ဆိုသူတဲမှာပေါ့လို့ဖះတက်ရမှဖះမတဲနဲ့ဥလာရန်ကြောင့်ဆောက်ဆိုလို့သူ့ဆန္ဒမှာမဟုတ်တာလို့အဲ့ဒါဆိုရင်ငါမင်းကိုပြောမယ်လို့မင်းနဲ့ခုလို နိုင်ငံတကာလှည့်ပြီးတော့ tourist အနေနဲ့ခရီးသွားနေရတာပတ်စံနေအများကြီးကုန်တယ်မဟုတ်လားလို့အဲ့ဒါမင်းခရီးမသွားနဲ့လို့အဲ့ကုန်ကြတဲ့ငွေတွေမူလတန်းကြောင်းလာဆောက်ပါလားလို့ဆိုရေးနေတယ်ဘာပြောတော့အဲ့တော့လူဆိုတာကိုယ်ဆန္ဒကိုဖြည့်စေတာလို့အင်္ဂလန်ကအမျိုးသမီးတယောက်ကလည်းစကိုင်းတောင်ကိုလှက်ပြီးတော့ဖျားတွေပြတော့စကိုင်းဆိုတာ တောင်ထိပ်တိုင်းမှာဖះရှိတာ哦အဲ့တော့သူဖះတွေဖះဘူးတခါလိုက်ပြတော့ကသူဟိုမှလဲဖះတွေလည်းအများကြီးပဲဟိုမှတခုတဲနေပြန်ပြီပေါ့လေလို့လို့လားတဲ့သူက it is necessary is it necessary ဒါလို့သလားတဲ့သူကပြောတာအေးမင်းအတွက်တော့မလို့ပေါ့ကွာသူ့အတွက်လို့လို့လောက်တာပေါ့လို့လူဆိုတာကိုယ်ဆန္ဒကိုဖြစ်စေတာလို့အဲ့ဒါလိုပဲပြောလိုက်ရတယ် ဟုတ်တယ်လေလူတယောက်အနေနဲ့က तू ကတော့မလို့ဘူးပေါ့ तू तू မလို့ချင်တာနဲ့ तू ပြန်လည်းမလို့ရဘူးလို့ပြောလို့တော့မရဘူးလေဆိုတာအဲ့တော့ကိုယ်ဆန္ဒကိုဖြည့်ဆည်းတာဒါလူဘဝလူရဲ့ဘဝရဲ့အထိပ္ပယ်ပဲလို့လူတိုင်းလူတိုင်းဟာကိုယ်ဆန္ဒရှေ့ကိုလုံးကြတာပဲလို့အဲ့ဒါကိုသွားပြီးတော့ပြောလို့မရဘူးလို့ဟောပေးလို့လည်းမရဘူးလို့သူဆန္ဒရှိမှသူလုံးမှာပေါ့အဲ့နိုင်ငံညာသားတွေကလည်းအဲ့ဒီလိုပဲ သူတို့လှုပ်ချင်တာကိုလှုပ်ခိုင်းလို့ရတယ်လို့ထင်နေတာသူတို့သူတို့လည်းလှုပ်သလားဆိုတော့မလှုပ်ဘူးသူလည်းနိုင်ငံခြား tourist မလုံးနဲ့လေအဲတနေ့ခီးထွက်လို့ကုန်တဲ့ဈေးတွေလှူပါလားအကြောင်းဆောက်ပြီးတော့မူလတန်းကျောင်းတွေဆောက်ပါလားမဆောက်ဘူးသူတို့လည်းလျှောက်လဲတာပဲဒါလည်းသူဆန္ဒသူဖြည့်စေတာပဲလေအဲ့တော့ဘဝဆိုတာအဲ့လိုပါပဲအဲ့ဒီဆန္ဒတွေ လိုအပ်ချက်တွေလိုချင်တာတွေအကုန်ကုန်ပြီဆိုတော့မှနိဗ္ဗာန်ဆိုတာရောက်မှာပဲလေလူတွေရှိဒီတွေ့တမှုတွေလိုချင်မှုတွေရှိနေသမျှတော့နော်ဆန္ဒပဲခေါ်ခေါ်လောဘလည်းခေါ်ခေါ်ပေါ့ကာမိဆန္ဒလိုပဲခေါ်ခေါ်ဆန္ဒရာဂလိုပဲခေါ်ခေါ်ဒါလူတွေမှာတော့ပုထုဇဉ်တွေကတော့ရောနေတာပဲ အဲ့ဒီကိုယ့်ရဲ့စိတ်ဆန္ဒတွေရှိနေသမျှတော့ကိုလို့ချင်တာလုပ်ကြမှာပဲဒါတော့ကြည့်လားဟိုနောက်တိုင်းမှာဆိုစစ်ဖာရီတို့ဘာတို့ Discover Channel တွေဘာတွေကြည့်ကြည့်ပါလားတော်ရဲသွားပြီးတော့အန်ဒီတွေ့ခံပြီးတော့ဟိုဆင်းနေကြရီအန်ဒီကြီးပါတဲ့အကောင်တွေကဗရာကြီးတကားကနဲ့ရိုက်နေတဲ့သူတွေရှိတယ် ဒါလည်းသူတို့ဆန္ဒဖြည့်နေတာပဲလေဒါဓာတ်ပုံတို့ရင်လိုက်လို့ရှိရင်ဒေါ်လာတွေရမယ်ဆိုတာလည်းရှိမှာပေါ့ဒါသို့သောဝါသနာကိုအရင်ခံတာကိုပြောတာတခြားနည်းနဲ့လည်းစီးပွားဆိုတာဖြစ်တာရှိတယ်သို့သောအဲ့ဒါလို့အန္တရာယ်ကြံကရတဲ့ဟာကိုမှသူတို့ကချိန်နဲ့လို့လုပ်နေကြတာပဲလူဆိုအဲ့တော့အနစ်ချုပ်ကပြောမှဆိုရင် လူဆိုတာကိုယ်ဆန္ဒကိုယ်ပဲ အဲ့တော့အရိယာဖြစ်ပြီဆိုလို့ရှိရင်တော့သုလနိရိတာပါဠိမှာဆိုထားတဲ့ဝိညာဏတ္တနိရောဓိနာဆိုတဲ့အဲ့စကားကိုကြည့်မယ်ဆိုလို့ရှိရင်တော့သောတပန်ဒီခုနှစ်ဘဝအလွန်ဆုံးတဂရကံဒီ၅ဘဝအလွန်ဆုံးအနာကံဒီ၂ဘဝအလွန်ဆုံးရဟန္တာဆိုတာဘဝမရှိတော့ဘူးလို့ဒါယတိပြတ်ဖြစ်နိုင်ချေ အများဆုံးရှိတယ်လို့ပြောရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုရင်တတ္တဗံဖြစ်ဖို့ဖြစ်ဖြစ်တဂရကံဖြစ်ဖို့ဖြစ်ဖြစ်နာကံဖြစ်ဖို့ဖြစ်ဖြစ်ယဟန္တာဖြစ်ဖို့ဖြစ်ဖြစ်ဝိပဿနာကသွားတာကြီးပဲအကုန်လုံးဝိပဿနာဉာဏ်နဲ့မှဘဝကိုလိုချင်တဲ့ဝိပဿနာတခုမှမရှိဘူး။နော်နေဗိဒဉာဏ်နဲ့သွားတာကြီးပဲအကုန်လုံးရူပသမိပိနေဗိနတိဝေဒနာယပိနေဗိနတိ တင်ညာပိနိဗ္ဗိနတိသင်္ခါရေတုပိနိဗ္ဗိနတိနော်ဝိညာဏသမိပိနိဗ္ဗိနတိဒါပဲလေရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ကိုညှင်းွေရမှာလေအဲ့တော့ရမယ်ဆိုတော့လိုချင်မှာမဟုတ်ပါဘူးညှင်းွေလို့မှမௌစီတုကမြတာလွတ်ချင်တယ်လွတ်ချလိုက်ချင်တယ်လက်ထဲမှာမိခဲကြီးကင်တာလို့ပူလောင်နေတာလွတ်ချခြင်းတာအဲ့တော့ခန္ဓာ၅ပါးကြီးကိုလွတ်ချလိုက်ခြင်းတာတိုင်မထားခြင်းဘူး ရှင်သာရိပုတ္တရာပြောတဲ့စကားကိုကြည့်ပါလားဗာရိတောဘဝဗာရိနာခိရိဥ္စာရိတောယထာဘဝရဲ့ဝန်တော့ကိုမိုးကြီးကအလွန်ကိုလေးတယ်တဲ့သူစိတ်ထဲမှာတောင်ကြီးကိုထမ်းထားရသလိုပဲတောင်ကြီးကိုရွက်ထားရသလိုပဲအဲ့တော့ကြောက်တောင်ကြီးတတောင်ကိုကိုယ်ရွက်ထားမဲ့ဆိုရင်ဘလောက်လေးလိုက်မလဲသူကဥပမာပေးတာအဲ့လိုကိုပေးထားတာခိရိဥ္စာရိတောယထာ တောင်ကြီးကိုမထားရတယ်လို့တဲ့ဘဝဆိုတဲ့ဝန်တော်မူကြီးမထားတာအလွန်ကိုလေးပါတယ်လို့ရှင်သာရိပုတ္တရာပြောတဲ့စကားဒါအမှန်တမ်းမှန်တယ်ဒါအရိယပုဂ္ဂိုလ်ရဲ့စိတ်နေသဘောထားကိုထင်ရှားစေတယ်ပေါ့နော်အဲ့တော့လူဒီလိုဘဝဆိုတဲ့ဝန်တော်အမိုးကြီးလို့မြင်တဲ့ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ဉာဏ်နဲ့မြင်ခဲ့တာပဲလေဒါကြောင့်မို့ နတေဘောအတ္တမမာရိယန္တိဆိုတာလိုပဲဒီမှာလဲသတ္တခတုပရမန်တန်တေတဏဝိတဝနာပုဂ္ဂလောတဲ့ဒီပုဂ္ဂိုလ်ဟာတဲ့ခုနှစ်ကြိမ်အလွန်ဆုံးတန်တရားထဲမှာတဘွားနေတဘွားဖြစ်ပြီးတဲ့နောက်မှာတဲ့ဒုက္ခတန္တကရောဟောတိတဗ္ဗတန်ယောဇနဲ့ခရာတန်ယောဇနေအလုံးကုံသွားလို့ ဒုက္ခဆိုတာကိုအဆုံးသတ်သွားမှာဖြစ်ပါတယ်လို့ဒုက္ခဆိုတာသူပြောတော့ခန္ဓာ၅ပါးကိုပဲပြောတာနော်ခန္ဓာ၅ပါးတွေအကုန်လုံးဘဝမှာဖြစ်တဲ့ဟာတွေအကုန်လုံးပြောတာဒုက္ခကိုဆုံးသတ်သွားမှာဖြစ်တယ်ဆိုတာဒုက္ခသစ္စာကိုဆုံးသတ်သွားတာပြောတာတော့ကြကြတော့ခေါင်းကိုက်တာကိုပင်ကီလာဆေးလေးတောက်ပြီးတော့ပျောက်သွားပြီလို့အဲ့ဒီဒုက္ခဟောတာဒုက္ခလို့ထင်နေလို့ရှိရင်တော့နော် လူတွေစိတ်ထဲမှာခံစားရတဲ့ဒုက္ခမျိုးကိုဆိုလိုတာမဟုတ်ဘူးဒုက္ခတန္တကရောဒုက္ခရဲ့ဒုက္ခကိုအဆုံးသတ်အောင်လုပ်လိုက်နိုင်တယ်အလွန်ဆုံးခုနှစ်ဘဝပဲဖြစ်ပြီးဒုက္ခကိုအဆုံးသတ်သွားမှာဖြစ်တယ်လို့မြတ်စွာဘုရားကဒီပုဂ္ဂလတုတ်တံမှာအခုလိုဏိကုံးချုပ်ပြီးတော့ဟောကြားတာဖြစ်ပါတယ်တရားချက်ကင်သူတော်စင်ပြိဿအပေါင်းတို့တန်တရားကြီးကိုညီးငွေ့လို့ဝိပဿနာဉာဏ် ရှင်းတန်တဲ့ပုဂ္ဂိုလ်တွေရဲ့တွားရလမ်းကြောင်းဖြစ်တဲ့သစ္စာလေးပါးကိုသိမြင်ပြီးနောက်ဆုံးမှာဆင်းရဲဒုက္ခကိုဆုံးသတ်ကြတာဖြစ်လို့တို့တွေလည်းဆင်းရဲဒုက္ခဆုံးမသတ်နိုင်လို့ရှင်တန်တရားထဲမှာဒုက္ခမျိုးစုံခံစားကြရမှာသာဖြစ်ပြီးဆင်းရဲဒုက္ခဆုံးသတ်နိုင်ပါသာလေဒုက္ခမျိုးစုံကလွတ်မြောက်မှာဖြစ်တယ်လို့ကိုယ်စီကိုယ်စီတတိတရားကြီးစွာထား၍ကြိုးစားအထောက်နိုင်ကြပါစေကုန်တည်း Alleluia. Alleluia. Alleluia.